စခန်းကကို့တန်ကိုမကြားရလားမြို့ရဲ့မောင်ကိုတောင်းညော့စခန်းကရွှေဦးတောင်းရန်ကလည်းမငါပေါင်းနဲ့မြည်သာသာလာတယ်ကွယ်မမမမတောင်းပါတဲ့စခန်းကတောင်းပါတဲ့စခန်း နေပါဦးမောင်တဆီကမင်းကိုမင်းများမင်းသားအောင်မေနေသလားအော်ငါကြည်ကျူညီကရေကြီးတော်များရှားဆက်အောင်မဲလားအော်သူ့အမြင်ကလို့လဲကမန်းသိမထင်ပါဘူးတိုင်းတော်ပြည်တော်ပြန်ရင်လည်းဆိုပါတော့နားရာဆိုအသိလိုက်လေကွယ်ဗတိုင်းသီးများစားပြီးယူနေသလားဟာငါကြည်ကျူညီကအချိန်မလားသကကြလို့ ဒီနေရာစက်တော်ခေါ်တော်မူရန်သတော်ဦးတင်တယ်ဆိုပါတော့မင်းနဲ့ငါနဲ့တော့နှစ်ယောက်တည်းရှိတာရက်ရပုံပေါ်နေပြီကိုင်ကိုင်ကိုင်ဒအိမ်ချုပ်ဒလွတ်ခါစားပြီးတော့ကွယ်ငါကိုရောမြစက်တော်ခေါ်တော်မူမယ်ဟဲ့ဟာဟာပက်လက်ကြီးများအိတ်နေတာစက်တော်ခေါ်တဲ့လေကြည့်ပါဦးနော်အဲသူ့ကိုယ်သူတကယ်မင်းသားအောင်းမေနေတာဗျကျုပ်ကိုသူ့ကျေးကျွန်အောင်းမေနေတာဒီလောက်တောင်မင်းသားလှုပ်ချင်တဲ့အကောင်တော့နှိမ့်ဆက်ရအောင် အထောက်တော်ဝန်လှုပ်သွားလေဦးမှာပဲသွားလိုက်ကြအောင်ဆိုဖွန်တော့ကွန်းသီးစိတ်ကြီးကပါဇက်ထဲကပါသွားတာကိုဗျမဟာဝန်ကျွန်ုပ်အသွာဆင်းရဲသာမြင်သူရှောင်တဲ့အောင်ငွေမောက်လူတပြောင်ပြောင်းနဲ့ဟဲ့လက်ရတောင်ခါလက်ပြောင်လက်ပြောင်ပြောင်လက်ပြောင်ပြောင်လက်ပြောင်ပြောင်လက်ပြောင်ပြောင်ပြောင်လက်ပြောင်ပြောင်ပြောင်ပြောင် လပြောင်ပြောင်ပြောင်လပြောင်ပြောင်လပြောင်ပြောင်လပြောင်ပြောင်ပြောင်လပြောင်ပြောင်လပြောင်ပြောင်လပြောင်လပြောင်လပြောင်လပြောင်လပြောင်လပြောင်လပြောင်အဲသို့တော်လည်းပဲရှေ့ကကိုတော်လေးပဲသတော်ဥတည်ဦးမှာမာလာပါသတော်ထိတ်ပါအိရှိသာကိုတော်ဖယားရှင်သာအလိုဘိုးကြီးမှတ်တယ်ဗျ။อืมဝတ်ရှိတဲ့လောက်တော့ခံရသေးတာပေါ့လေ။ မှန်ပါဖယားခမဲတော်နဲ့မဲတော်မြတ်ဗျာကျန်ကသာမာတော်မူတာဗျာမှန်ပါကျန်ကသာမာကြောင်းပါဖယားသားတော်မောင်ရွှေညံလေးလို့ပြေပြန်နေတော်များမိန်တော်မူသေးသလားငါသာခွေးယူပြန်မဲ့ငါအရင်ကြိုက်တယ်ဟဲ့အမိန်တော်ပါတယ်အမိန်တော်နာခံမိရကနေရချင်းလို့အမိန်တော်များနာခံမှာမယ်ဘိုးရန်တိတ်စေစမြောင်းစိတ်ပင်နှကောင်ဆိုတာပဲ တိတ်စေဆိုတာစကားမပြောရဘူးအမိန်တော်နာကရွှေတွင်းငွေတွင်းပရင်တုတ်ထာယရနာခွန်မီထီစီပိုင်းပါအစိုးရတော်မူသော ခမဲတော်မြလောကနတ်ကအမိန်တော်မှတ်လိုက်သည်သာတော်မောင်နာဂာယမိမာကာသဝေနအောက်ချိုင်းဗဒတိထောသောပရောဘာနတိံဂျာဝရင်ဘာနတူကြီးလင် ဂါကရုသဟုံကြံကဇနုံတန်ခေါ်နှပြုတ်ချော်တနော့မိတော်အမေလေးဗျမေနေသလားမင်းသားထားလိုက်ဆန်းအမလေးကိုကျုံနေကြပြီအမလေးကမဲတော့ပြန်အတင်ပြမားလေခြင်းတော့မကဲနိုင်တော့ဘူးလားဘိုးဘိုးတို့ရဲ့ခမဲတော်ဖရာခေါင်းဖြတ်နိုင်ရလူယူမယ်ဟုတ်လား အမလေးရနာမသစ်သားလို့တပြားတီတောက်တော့မလားဘိုးဘိုးရင်ကြားကြပါသားဗျာကျုပ်ကိုသူကတတ်တောင်နာဘိုးတုနဲ့လူစုဝိုင်းအောင်လို့တဲ့စိန်ပလင်းချိန်တိမ်မိန်ရနဲ့ချိန်တိမ်မိန်ရနဲ့စိန်တိမ်မိန်ကိုင်ကိုင်ကိုင်ကိုင်စိန်တိမ်မိန်နဲ့ချိန်တိမ်မိန်ဆိုတာနဲ့တဲ့အပြစ်ကြီးလားလို့ အမလေးရက်ဆက်လေးကြီးနော်အမလေးခမဲတော့ဘုရားမိတ်တော့မတ်တီမာသားတော်မောင်နာခံရမည်မာတဲ့ကာသဝေနအောက်ချိုင်းဗဒတိထောခြာနတိန်ဘာနတုဒေါ်တနုတဟုံကျန်းကစနုံတန်ခေါ်တနုပြီးတော့ချောတနုအမိန်တော်တဲ့ဗျာအမေသဘုံညာနဲ့ဂုံခေါင်းလို့တဲ့အမလေးအသက်ဒီလောက်ကြီးလာဒီလိုအမိန်တော်မျိုးမကြားဘူးပါဘူးနော် နောက်တာတော်ဦးကျင်လို့မရဘူးလားဘိုးဘိုးရဲ့တစ်ချက်လွန်မိန်တော်အမိန်တော်အလုံးကြထားကြောင့်ကသိန့်ကောကသွန်းကပ်ပြီးတော့ဇွန်ဟာကာသမိန်အင်းတခါကြုံပါဗောဗျာအမှုထူးထူလိုက်လေလွန်စရာကောင်းကွကျွန်တော်မျိုးမဖယားอืมကျွန်တော်မျိုးမဖယားဘာပြောချင်သေးသလဲအမမ पुनः जानता भानतु နေပါဦးမောင်တဆရာမင်းစိတ်ပလင်ချင်းတိမ်ကွင်းကဘာငိုတာတော့နော်ငါလာမေးပြီမင်းအမိန်တော်ပြန်တာကဘာတော့ငါအမိန်တော်ပြန်တာကမင်းမင်းသားလောက်တာကိုအမြင်ကတ်လို့ရမ်းပြီးတော့ပြန်လိုက်တဲ့အမိန်တော်ငါလည်းရမ်းငိုတာ